အခန်းကြီး7အငယ်1မှ6တင်း၏အစာကို ရေပေါ်မှပြစ်ချလောကာလကြာမြင့်မှတဖန်တွေ့လေအောင်မီလူခဏယောက်မက ရှစ်ယောက်တို့အား ဝေမျှလောမြေပေါ်မှအဘယ်အမှုရောက်မည်ကိုတင်မသိမိုးတိမ်တို့သည်မိုးရေနှင့်ပြည့်သောအခါမြေပေါ်မှရွာတတ်၏ တစ်ပင်သည်တောင်ဘက်သို့လဲသည်ဖြစ်စေမြောက်ဘက်သို့လဲသည်ဖြစ်စေလဲသောအရက်၌နေရာကျ၏လေကိုမှတ်တတ်သောသူသည် မျိုးစေ့ကိုမကျဲမိုးတိမ်တို့ကို ပမာဏပြုတတ်သောသူသည်လည်းစပားကိုမရိပ်ရနံဝိညာဉ်တွားရလမ်းကို၎င်းကိုဝန်ဆောင်သောမိမဝမ်း၌အယိုးတို့သည်အပေတို့ တိုးပွားသည်ကို၎င်းမသိနိုင်တကဲ့သို့ အလုံးစုံတို့ကိုဖန်ဆင်းတော်မူသောဘုရားသခင်၏အမှုတော်တို့ကိုမသိနိုင်နာနဲ့အချိန်၌မျိုးစေ့ကိုကျဲလောညာဥအချိန်၌လည်းမကျဲဘဲမနေနှင့်အကြောင်းမူကားအဘယ်အရာသည်အကျိုးရှိမည်ကို၎င်းနှစ်ပါးစလုံးတို့သည်အညီအမျှအကျိုးရှိမည်ကို၎င်းမသိနိုင်အငယ်ခုနှစ်မှ30အကယ်စင်စစ်အလင်းသည်ချို၏ နေအောင်ရှိကိုမြင်၍ပျော်ပါเสียရှိ၏တို့ရတွင် လူသည်အသက်တာရှည်၍အစဉ်ရှင်လန်းတော်လဲမှောင်မိုက်ကာလကိုအောင်းမေ့ပါစေ ထိုကာလကြာမြင့်လိမ့်မည်ဖြစ်လက်တန်တမျှတို့သည် အနတ္တတသက်ဖြစ်ကြ၏အချင်းလူမျိုးအသက်ပြိုသောအခါပျော်မွေ့လော့အသက်ပြိုစဉ်ကာလတွင်စိတ်ရွှင်လန်းခြင်းရှိလော့ကိုလိုရှိရလမ်းနှင့်ကိုညံပြသောလမ်းတို့လိုက်လော့ တို့ရတွင်ထိုအမှုလုံးစုံတို့ကိုဘုရားသခင်စစ်ကြော၍တင့်ကိုအပြစ်ပေးတော်မူမည်ဟု အောက်မေ့လော့တို့ဖြစ်၍စိတ်ညှိုးငယ်ခြင်းအကြောင်းနှင့်ကိုဆင်းရဲခြင်းအကြောင်းကိုပယ်ရှားလော့အသက်ငယ်ခြင်းအရာနှင့်အရွယ်ပြိုခြင်းအရာသည် အနတ္တဖြစ်၏